ဟုတ်ကဲ့ဘုရားဒီတော့ယခုလည်းဘယ်နည်းစပြမလဲဗျာအာကျွန်တော်လေလားဟုတ်ကဲ့ဒီလိုမျိုးတော့ကြည့်ကြည့်လိုက်ကြတယ်ဗျာသူကပုံစံနဲ့တမီရတယ်ဒီပေါ်ကကြည့်ကြည့်လိုက်ကြပါလေဗျာဒီလားကအာတိုင်းဆီယမပြောင်းပုံစံမတူနဲ့ပြောတာဗျာဟုတ်ပါဘုရားဒီရဲ့စိတ်ကလည်းမန္တလေးကဘာအမြတ်ခံမလဲပုံစံမတူနဲ့မေးမှာတော့ဗျာမဲပါခင်ဗျာ မင်းကြီးကိုအပေါ်မကြွားအင်းပတိနဲ့အပေါ်တပါးရဲ့ဘုရားမင်းကြီးဟာအပေါ်လဲလားပြပြတာကောဘုရားကြီးကအပေါ်လားလို့မေးကလားဟုတ်ကဲ့မင်းကြီးကိုအပေါ်မထွန်းပယမတိနဲ့အပေါ်လဲကျွန်တော်တို့မင်းကြီးကအပေါ်မျိုးရအပေါ်ပဲလို့အော်ဆရာကိုတိုင်လဲသွားလို့ရောဘုရားကကဘာသမီးဘုရားကကဘာသမီးလို့ချက်ရမရမရှိဘူးပြတာကော ရတဲ့ချင်းကမရမချင်းတာဟုတ်တယ်ဘာမလို့တစ်ဖက်သားမဆုံးနဲ့အများကြီးရဲ့ရင်းထားပေါက်သွားလို့မရမချင်းလက်သမားလုပ်ပါလားရဘာဆိုင်လို့လဲရဆိုင်တာရောရမင်းကြီးရုပ်ကလေးကိုအကိုသူသူတော့ရုပ်သေးတဲ့နောက်ဒီရုပ်သေးတဲ့ကြတော့မင်းကြီးရုပ်ကလေးကကိုရစီကမတော်သွားလို့ဆိုတာပါဗျအဖုံးတဲ့နဲ့တဲလင်းနေပါဘူးလေညာဒါကြောင့်ဓာတ်စီကကြောင့်ပေါ်ဒီရောကတာပေါ့ဗျာ အဲသေရဆံကမရမရှိလက်သမားလို့ဆိုရင်းနဲ့လက်သမားလို့တယ်မလို့ဘူးပြဘာကြောင့်မလဲညာအချက်ထားဟုတ်လို့နောက်ပေါ်တဲ့စပိုင်လေးပြဟုတ်တယ်ညနေထားတဲ့ပုံနဲ့နောက်ရတဲ့ဆိုင်ကြီးလက်သမားလို့တယ်ဆောင်းလို့မအောင်ပါသေရဆံ ခေါင်းနဲ့ငါဥမာလာဟုတ်ကဲ့နောက်တော့ဒီကနေ့မက်စီယာပြန်စောက်တော့တိုင်းလို့တက်နေရမတင်မတင်ခေါင်းရောမနိုင်တော့မျက်နာရှင်တတ်တယ်ဟုတ်ပါဘူးဟုတ်ပါဘူးမက်စီယာဒီနေ့မှရတာတက်နေရရှင်လို့သမတ်တန်သွားမျက်နာရှင်တော့ဓာတ်ကံကစားပြီးတော့နာကျွန်တော်ကိုစားပြီတော့လားဆောက်ပါပြီစားခိုင်းတော့လားဆောက်ပါဟောဒီပြောင်းတာအောက်မြေကကလားမလို့ပါပဲညာ အပြင်းထောင်ကပေါက်လို့စကားမကူးနဲ့တော့ကြောက်တော့ဝင်းရမှာကြောက်လို့မသားဘူးလို့မရေယာအုပ်ကြီးအလုံးကကြီးတယ်နဲ့ဒါကြောင့်မင်းကငါယူတယ် မင်းကဘာဆိုင်လို့လဲဆိုင်ဆိုင်ဆိုင်နေနိုင်ပြီးတာလေအမောအိမ်ကမင်းမတော့မထိပါနဲ့ဗျာဘာဖြစ်လို့လဲဟာကျွန်တော်မင်းမကအင်မတန်လင်ပါတယ်ခင်ဗျဟုတ်ကဲ့ကျွန်တော်ကအိမ်နေတဲ့အခါကျန်တော်ကြီးအောင်မင်းခင်ဗျသူကြီးပြတာခင်ဗျအင်မတန်လေးကိုခင်ဗျသာပြီးတော့ပါပါလေးကြွားတယ်သူပြောတဲ့အခါလည်းအိမ်တော်ကြီးနေတယ်ခင်ဗျကျွန်တော်နှစ်ခေါင်းကြီးမနဲ့ကြွားလို့ဟာကိုရတာသာသာဆိုလို့ပြလိုက်တော့ကြီးကြီးပေါ်တယ်ဟာ

သုံးလုံးလာတာကိုယ်အုပ်ကြီးရောပေါ့အမေပြောတော့မှခင်ဗျာအလိုရောက်တဲ့ဥစ္စာကမရောက်ဖြစ်ဘူးအာဘယ်လိုမှမလဲကျွန်တော်ကိုယ်ကိုငွေရောပြရောပါဘူးဟုတ်ကဲ့အိမ်သားရတဲ့အခါသူ့ကိုကျွန်တော်ကိုယ်တိုင်သွားဖြစ်ပြီဟုတ်ကဲ့ဒီတော့ဆက်လက်လာကြီးကပြောတော့ဒီခင်းလာမပို့ဘူးဟုတ်ကဲ့ဒီတော့ကိစ္စစိတ်ထဲပြီးတော့ခင်းပြီးခံပြီးတော့ဒီမှာအိမ်ကမှာဘူးပါဝင်ဟဲ့ဒီလိုကိစ္စကြောင်းရတာဟုတ်ကဲ့အပေါ့ကလည်းရောက်ပြီးဒီလိုမျိုးထားရချပြီးတော့ သားတော်ကနဖားယူခြင်းလို့လေဟုတ်ပါဘူးခလေးတော့ပါပြီးတော့ဒီကစီမင်းရနဲ့အရင်အဲ့လိုယောက်ျားဝင်လို့ဆိုတော့ဒီမှာအမတန်ပြက်တယ်မင်းရကင်းကဒီမှာပြည့်နေမှာအဲ့ဒီလိုကြီးရည်ပြောလိုက်တော့ရောက်တဲ့ကောင်ကဒီဒီဆောင်နေနေဟုတ်ကဲ့ဒီလိုကြီးပြောပြီးတော့မဖို့လို့အဖို့အဖို့မရရပြောပြီးတော့ဒီကကဒီနေ့စဉ်းစားနေမှာပြနေတယ် ဒီလောက်တော့လောတာပြောတာနော်ဒီဒီမှာကျွန်တော်အဖြစ်ပြောမယ်အလောက်ကြီးကြီးကျွန်တော်ဟောလို့ပေါ့နော်ဒီအဝင်းအမတော်ဟောတယ်လာလိုက်တာဒီဒီဒီဒီဒီတာနေလေဒီလိုပဲရှင်းနေလေပေါ့ပေါ့မဲ့သူ့ကိုဒီဆုံးပါ要他表弟，要有我，要有你，他也买，要有你，这个地方嘛。 အဲ့တော့ရောက်တဲ့ဥစ္စာတော့မရောက်ဖြစ်ဘူးလား။အော်ဘုရားကြီးမိမလားပရိနေကောင်းတယ်ကိုဟုတ်ကဲ့။ကျွန်တော်မိမကတော့ပရိနေမကောင်းဘူးကြာအမူကောင်းတယ်ပြောတတ်မအောင်ကြာအမူကောင်းလို့သူ့ကိုနာမည်ကောင်းမခေါ်ဘူးမူတူးလို့ခေါ်တယ်ကြာ။ဟာမူတူးဆိုတာကလာနာမည်ပါ။အာကလာနာမည်ကမူတူးခေါ်တာကဒီလိုပဲကြာ။ကျွန်တော်ကပွဲကြပြီးကြားလာတယ်။ကြားလာတဲ့အခါကျတော့တက်လက်ကလည်းထိုင်နေအဲ့နေတယ်။ အိတ်နေတဲ့ခါကျွန်တော်မိမကခမရိုးလေးကြပြားပြားနှောက်နှောက်ပြီးတော့ကျွန်တော်အနာပတ်တယ်ပြီးဒီရသံဃာဘာလို့တော့ပုံလဲဆိုတော့တနေ့ကျင်းညောင်းလို့တနေ့ကျင်းနေတဲ့အိမ်လေးကျနေနဲ့ညာညာညာညာနေလာပဲလို့မပီးလားပီးလားနဲ့လားပီးနေတော့ဒါသာကခမရိုးကတီးသွားတာကိုကဒါကြောင့်သူ့ကမူးတူးလို့ခေါ်တာ တော့ပြေပါမယ်ညာဒီမိမဟာသူ့ရဲ့ထဲကိန်းကလည်းဒီလိုပါပဲ။ဟာခင်ဗျားတို့မောင်နှမပြောတဲ့ဒီလိုပဲလား။ခဏဝင်းဝဲတယ်ဗျာ။ဟာခဏဝင်းဝဲလား။ဒီပါရုံတော့ကြတော့မူလကြီးခေါ်တယ်ဗျ။အဲ့ဒီကြောင့်လို့အမှန်စိတ်တော်ကလို့ဒီပါရုံလာပြီးတော့ဒီလိုတကားကဟဲ့ဒီပါရုံနဲ့ငါကြိုက်တဲ့သူဒီလိုမျိုးမယူပါဘူးဆိုတော့တက္ကသိုလ်ကမူးနေတာဝင်းထဲကကြီးနေတာလား။ တော့ဗျာလူမရဘူးဒီသမီးရဘူးဖြစ်တော့ဖြစ်ရဖြစ်အောင်လုပ်တော့ဖြစ်ရတာပဲဟုတ်တယ်သမီးမှာသူဘယ်လောက်ဖြစ်တယ်ပြောတော့အမေသားလို့ဘုံတုံတာနဲ့လူဘုံကြောင့်လည်းဝိုးဖြစ်တော့ဖြစ်တယ်ဟုတ်တယ်ခေါင်းကတော့ဖြစ်တယ်ကိုမရတော့ထားပြန်တယ်အော်ကျွန်တော်ကကျွန်တော်လည်းငါဖြစ်တာပဲဗျာဟုတ်တယ်ဘယ်လိုလဲပြောင်းလဲလို့ခိုင်းနေရတာလေဒီကောင်ကထားတဲ့အခါမှာအဲရုံတော့ဒီလိုတော့